ဝါရှင်တန်ဒီစီကငိမ့်စားကနဲ့ဥဖြစ်ဉာဏ်မိသားစုကသူသားဒေါက်တာမအောင်ဉာဏ်ယဟန်ခံကိစ္စနဲ့တိုက်ဆိုင်ဘုရားလည်းနိခမအနိတန္တဟောဖို့လည်းပဲတိုက်ဆိုင်နေတာနဲ့နိခမအနိတန္တရှေ့ဘက်ကဟောခဲ့ပါတယ်ဒီရချက်ကတော့ဘုန်းကြီးရထားတာတော့ဓမ္မစရိယာဆိုတဲ့အကြောင်းအရာကိုပြောပြီးရယ် တရားရည်ရနဲ့ပတ်သက်တဲ့ကျင့်ဖို့ဒီလူမှုကျင့်ဖို့လူမှုရေးကျင့်ဖို့ဆက်ပြီးတော့ပြောမယ်လို့ရည်ချက်ရှိခဲ့ပါတယ်။ဒါမှလည်းဒီစနေနေ့ကငွေကျင့်ဖို့မဟောနိုင်ခဲ့ပါဘူး။ဒီနေ့ဆက်လက်ပြီးတော့ဒီလူမှုရေးကျင့်ဖို့ဒီပြောပါမယ်။လူမှုရေးကျင့်ဖို့ဆိုတာကတော့မိဘမယားကသာသမီမယားပေါ်မှာထားရမယ်ကျင့်ဖို့သာသမီမယားကလည်းပဲ မိဘများပေါ်မှာထားရမယ်ရှင်ပေါ့။ဒါနေယောက်ျားများကဇနီးပေါ်မှာထားရမယ်ရှင်ပေါ့နဲ့ဇနီးကလည်းပဲတုံ့ပြန်ပြီးတော့နေယောက်ျားပေါ်မှာထားရတဲ့ရှင်ပေါ့။မိတ်ဆွေရှင်ချင်းချင်းပေါ့ဆရာနဲ့တကချင်းပေါ့စသည်ပေါ့။အဲဒါလေးမတော်ခင်တတ်နိုင်လည်းဟောတော်မယ်လို့အခုကအစီအစဉ်ရှိခဲ့ပါတယ်။အဲ့ဒီတရားမဟောခင်ရှိဥစွာဘုန်းကြီးကပြိတ္တကိုမေးနေတာ လူလောကမှာဓမ္မကြီးတွေတွေ့ကြဘူးလားလို့မေးကြပါတယ်ဖြေပေးကြတာဘုန်းကြီးကဓမ္မကြီးတွေပြလိုက်ရှင်ကြည့်လို့ကြသလားကြည့်ကြည့်ကြည့်ကြင်ကြသလားဒါပေမဲ့ဘုန်းကြီးမှာတော့ပြနိုင်တဲ့တကူတော့မရှိဘူးဆိုတာအဲ့ဒါတော့ယုံကြည်ထားတယ်မိုးဓမ္မကြီးတွေခေါ်ပြီးတော့ပြနိုင်ပြီမဲ့လို့ကဘာမကြီးဘုံမှာရှိတဲ့ဓမ္မကြီးတွေဘုန်းကြီးကတော့ပြနိုင်မှလည်းရှိပါတယ်ယုံလားဘုန်းကြီးက မယုံရင်တော့အခုကသာပြီးတော့မပြဘူးပဲယုံတယ်ဆိုရင်တော့ဆက်ပြဆက်ပြီးတော့ဒီပြန်မှာအကြောင်းဟောပါပဲမလို့တော့ယုံရင်လည်းညှိုးဆောင်ရပါလေဟမ်လည်းညှိုးဆောင်တော့ညီညီနဲ့ဆိုတဲ့ဆန္ဒပြတာပဲဆန္ဒပြတော့ဘုန်းကြီးကဘယ်လိုလုပ်ပြရမလဲပရမဆိုတာအခြားမဟုတ်ပါဘူးမိဘများပါပဲတွေ့လား ဒီလိုဆိုလို့ရှိရင်တော့အာလုံးပိဋကတွေဟာဇမားတွေတွေ့ဘူးပါလေအဲဇမားတွေတွေ့ဘူးပြီဆိုတော့ခွန်ကြီးကဆက်ပြီးတော့ပြဖို့လိုပါလေဟာဘာကြောင့်ဇမားတွေလို့ဆိုရတယ်ဘယ်လိုဇမားတွေဖြစ်နေကြတယ်ဆိုတာတော့အဲ့ဒါတော့ပိဋကတိဖို့လိုပါလေခွန်ကြီးတို့ထေရဘာသာဗုဒ္ဓဘာသာမှာမာတာပိတုဥပဋ္ဌာနာမင်္ဂလံဆိုထားတယ်မိဘကိုလှုပ်ကြွေးပြုခြင်းဟာအလွန်မွန်မြတ်တဲ့ကောင်းမှုဖြစ်လို့ ကောင်းကျိုးချမ်းသာဖြစ်စေနိုင်တဲ့မင်္ဂလာလို့ဒီလိုဟောမိရရှိပါတယ်။ဒီမှာဘာဖြစ်လို့ဒီဘက်ရေလူကျွေးရတယ်လဲဆိုတာပါလေအကြောင်းတစ်ချက်ရှိပါတယ်။အဲဒီအကြောင်းတစ်ချက်တည်းကပထမဆုံးအကြောင်းကတော့မိမိတို့ပေါ်မှာတင်ရှိနေတဲ့မိဘကျေးဇူးတွေအလွန်များတာအကြောင်းတစ်ချက်ပါပဲ။ဂုံကြီးမလာတဲ့ဒုတိယအကြောင်းကတော့ဂုံကြီးမလာတဲ့ မိဘများကိုလှုပ်ကျွေးပြုစုခြင်းအားဖြင့်အလွန်အကျိုးကြီးတယ်ဆိုတာအကြောင်းတစ်ချက်ပါပဲမိဘနှစ်ပါးဟာမိမိတို့ဘော်ရကယ်လှုပ်ကျွေးပြုစုလိုက်တဲ့ကျေးဇူးရှင်ပုဂ္ဂိုလ်များဖြစ်တယ်လို့ဒီလိုဆိုလိုပါတယ်ဂုံကြီးပုံကျေးဇူးကြီးမှာကိုဆက်လက်ပြီးတော့ရှင်းပြပါမယ်မိုးပြမများမှာမေတ္တာကရုဏာမုဒိတာဥပ္ပခါခေါ်တဲ့ ဓမ္မစိုးတရားပေါ့ဘာဝနာ၄ပါးမကင်းကွာဘူးအမြဲရှိကြပါတယ်အဲဒီဓမ္မစိုးဒီ၄ပါးတွေကမေတ္တာဆိုတာကတော့အာလုံးတ attva တွေပေါ်မှာအကန့်အသတ်မရှိတဲ့ attva တွေပေါ်မှာသူတို့ရဲ့အကျိုးစီးပွားကိုလိုလားတဲ့စိတ်ဓာတ်တွေဖြန့်ပြီးတော့ပွားပြီးတော့နေတာပွားမှုဟာမေတ္တာလို့ခေါ်ပါတယ်တ attva အများကောင်းစားချမ်းသာစေခြင်းနဲ့စိတ်ဓာတ်ခေါ်ပါတယ် ကရုဏာဆိုတာကတော့ဆင်းရဲဒုက္ခရောက်နေတဲ့တ attva တွေအဲဒီလက်ရှိခံစားနေရတဲ့ဆင်းရဲဒုက္ခမှာရောအစစ်စစ်အဆက်ဆက်ကျေဝမဲ့ဆင်းရဲဒုက္ခတွေမှာရောလွတ်မြောက်စေခြင်းတဲ့သဘောအဲဒီဒုက္ခတွေကိုပယ်နှုတ်ပေးခြင်းတဲ့သဘောဒါစိတ်ထားတွေကိုကရုဏာလို့ခေါ်ပါတယ်ဓမ္မတွေကအလုံးတ attva တွေပေါ်အဲဒီတိုင်းပဲစိတ်သက်တည်ဖြန့်ပြီးတော့နေကြပါတယ်ပြီးတော့တ attva တွေအစစရာရာ ပြည့်စုံနေတဲ့ဟာကိုတွေ့မြင်ပြီးတော့သိမြင်ပြီးတော့ဝမ်းသာအောင်ရောက်ဖြစ်နေတာကိုပုရိတာလို့ခေါ်ပါတယ်ဇမာရီဟာအာလုံးတ attva တွေပေါ့သူတို့ရဲ့ပြည့်စုံအာယုပြုပြီးတော့ဝမ်းသာတဲ့မုရိတာတရားတွေပွားပြီးတော့နေပါတယ်အဲဒီလိုကြောင်းကြထားပြီးတော့မေတ္တာကရုဏာမုရိတာပွားပြီမယ်လို့အမှန်ကတော့တ attva တွေဟာကိုယ်ကံနဲ့ကိုယ်လာကြတာကောင်းကံရောက်ကောင်း ကောင်းကျိုးတွေရကြအဆုကံရောက်အဆုပြည့်တွေရကြတာဘယ်လောက်ပဲတောင်းတတယ်လို့ဆိုရင်လည်းလို့တောင်းတတဲ့အတိုင်းမဖြစ်ဘူးအဲဒီလိုမဖြစ်တဲ့အချက်တွေပေါ်မှာအေးလေဒုက္ခနဲ့တူပဲဒီလိုဖြစ်ရတာပဲဒါကတော့မလွယ်ဘူးဆိုပြီးတော့စိတ်သက်တောင့်တက်တာလိလိရှိတဲ့သဘောလေးမျှရှိတဲ့သဘောလေးအဲ့ဒါမေတ္တာအဲဥပ္ပခါလို့ခေါ်ပါတယ်အဲဒီဥပ္ပခါက ပြမစုတရားတွေလည်းပဲတတ္တဝါတွေပေါ်မှာအများဆုံးပွားနေပါတယ်။အဲဒီမိုးပြမကြီးများလို့မိဘများလည်းပဲသာသမီတွေအပေါ်မှာအဲဒီဘာဝနာ၄ပါးမစွန့်ခွာပဲနဲ့အမြဲဖြစ်ပွားပြီးတော့နေထိုင်ကြပါတယ်တဲ့။မြို့သားနဲ့မြို့သမီးအိမ်တော်ကြလို့သာသမီပေါ်မှာသာသမီရလို့တဲ့သဘောသာသမီချစ်ခင်တဲ့စိတ်ဓာတ်တွေဆိုတာ တာဝတိလေးရရင်လည်းကိုကထိုက်တန်တရားရှိကြပါလိမ့်မယ်။ပါဝကျင်ဒီပါများတာဝတိပေါ်မှာရှိခင်ကြတဲ့ဟာလေးတွေတွေ့ပြီးတော့သူတို့လည်းပဲတာဝတိရခြင်းရှာမယ်။အဲဒီလိုနေရင်ကမိခင်မှာတာကိုလေးရှိလာပြီလို့ဆိုကြပါစို့။အဲဒီလိုကိုယ်ဆောင်ထားပြီးတော့ရှိနေခြင်းမှာမိဘနှုတ်ဝအထူးအဖြစ်မိခင်မှာ ဒီကားကလေးတဲခါအင်္ဂါခြေတဲ့ပြည့်စုံစုံနဲ့ကျမ်းကျမ်းမာမာနဲ့မွေးဖွားလာပါမလဲဆိုတာပေါ့လေဒီကိမှာမေတ္တာစိတ်တကယ်ရှိနေပါတယ်ဒီကိမှာရှိတယ်လို့ဖခင်မှာလည်းပဲရှိနေပါတယ်အဲဒီလိုအင်္ဂါခြေလက်စုံစုံညီညီနဲ့ကျမ်းကျမ်းမာမာနဲ့မွေးဖွားလာတဲ့ဒါရီကိုတွေ့ရပြီဆိုလို့ရှိရင်မိခင်ဘယ်လိုဖြစ်သွားမလဲ စိတ်ကိုဝိတာနေမှာပဲနေရတာအမှန်ချမ်းသာတယ်တော့ဖခင်လည်းပဲသူနည်းတစ်ကောက်နေမှာပါပဲအဲ့ဒီခါမှာသာသမီပေါ်မိဘတွေဟာဒီမာကြီးစိတ်ဓာတ်ပေါ်တော်တော်လေးသိခံခဲ့ပါအမြင့်တွေ့ခဲ့ပါပြီပဲ့လက်ဣဒ္ဒယောနုနယ်တဲ့အရွယ်မှာပေါ့လေကလေးလေးအရွယ်မှာอืมအရွယ်ကငယ်လုံးတော့ဘုကုံမှားကုံတွေပေါ့လေ ရှင်တို့ဘာတို့အဲကြိုက်ခဲလို့ပဲဖြစ်ဖြစ်ပြီးတော့အဲ့ဒီနေဆင်းရဲလို့ပဲဖြစ်ဖြစ်ကလေးလေးကငိုကြွေးလိုက်တဲ့အခါမှာအဲ့ဒီတာကြားရင်ပြီးပါမရမှာတဏှာကုဏစိတ်ကြီးဖြစ်ရတယ်အထူးအားဖြင့်မိခင်ဟာတဏှာကုဏစိတ်ကြီးဖြစ်ရတယ်တော်တော်လေးကြီးထွားလာလို့ပြေးနိုင်လွှားနိုင်ကြော်ကြော်ရွှင်ရွှင်နဲ့ပြေးနိုင်လွှားနိုင်တဲ့ ကစားနိုင်တဲ့အရွယ်ရောက်လာပြီဆိုရင်သာသမီကိုကြည့်နေရတဲ့မိဘများရဲ့စိတ်ဟာသိဝမ်းသာတာပဲငါသားလေးဟာငါသမီးလေးဟာကျမကြီးကြီးကောင်းတယ်ကြည်နိုင်တယ်လွှားနိုင်တယ်ကစားနိုင်တယ်စားနိုင်တယ်အိပ်နိုင်တယ်ဆိုတော့ပြီးတော့တီတီတာတာနဲ့ချစ်ဖွယ်ရစကားတွေလည်းပြောတတ်တယ်ထိုက်တာတာများလူမှုဆက်ဆံရေးလည်းကောင်းတယ်ဆိုတာကလေးရဲ့ပြည့်စုံမှုလေးတွေတွေ့ရပြီဆိုလို့ရှိရင် အမှန်ဝတ်တာကြတယ်အဲ့ဒီခါမှာမုဒိတာတရားကြီးပွားရတယ်နောက်ရှောက်ထားတဲ့အချိန်ကြောင်းထားဖို့ရပါလိသူတို့စီမံကိန်းတွေချရှိလာလို့ရှိရင်တပ်ပညာတွေတက်ပြီးတော့စောင့်နေပြည်တည်ကြပါစေဆိုတာပါလိမေတ္တာတပ်ပညာတွေမတက်ဘူးဆိုလို့ရှိရင်စောင့်နေရေးအတွက်သူတို့ခက်မယ်အစင်းရကြပါစေနဲ့လူလောကကြီးနဲ့လည်းပဲဆက်ဆံနိုင်ကြပါစေပါအဲ့ဒါလို့ မစည်းရစေခြင်းနဲ့ကရုဏာတရားတွေလည်းပဲတစ်ပွားပွားဖြစ်နေတယ်။နောက်စိတ္တကရုဏာထားပြီးတော့ပြီးပါဗျာကျိုးစားပေးလို့သာသမီပညာတွေလည်းပဲသုံးလာပြီးသူစည်းဝါးရေးနဲ့သူဖြစ်လာပြီးအိမ်တော်တွေပါကြီးကျလာပြီဆိုလို့ရှိရင်တော့အင်းသူ့အတွက်လည်းတော့ဒါအေးရပြီဘာမှမကြောက်ကြရတော့ဘူးဆိုပြီးတော့ပေါ့လေအဲ့ဒီအခါမျိုးမှာသူ့ချက်တော့နဲ့သူရက်တည်နိုင်တဲ့အပိုင်ရောက်တဲ့အခါမျိုးမှာမိဘနှစ်ဦးဟာ စိတ်အေးရတယ်စိတ်ကလေးအမျှထားနိုင်တယ်အဲ့ဒါဥပ္ပခခေါ်ပါတယ်အဲ့ဒါလိုနေရာချင်းသာသမီများရဲ့အရွယ်အလိုက်ပေါ်လေသာသမီများပေါ်မှာပရမဝိဟာရတရား၄ပါးဖြစ်ပွားလျက်နေတဲ့အတွေ့ဒီပါများဟာဇမာကြီးတွေနဲ့တူတယ်လို့လူမြတ်စွာဘုရားမိန့်ကြပါတယ်ပရမာတိမာတာပိတရော ပရမဆိုတာဟာမိဘများပါပဲလို့ဒီလိုဘုရားကိုယ်တိုင်နေကြခဲ့ပါတယ်သူပြောတဲ့စကားပြောပြီးတဲ့စကားအရဆိုရင်ဘုရားပိဋကဇမားကြီးတွေတွေ့ကြပြီနော်ဘာကြောင့်ဇမားလို့ဆိုတာလည်းပဲနားလည်ကြပြီနော်အခုဇမားတွေကိုပြလိုက်တာဘုန်းကြီးကတကိုးနဲ့ပြလိုက်တာလားလူလောကမှာရှိနေတဲ့သဘာဝတွေအတိုင်းပေါ်ကြီးပြတာလား ဒါမှလို့စောစောအောင်ခံခဲ့ပါတယ်ဘုန်းကြီးမှာတကယ်ဇမားကြီးတရားကိုတကူမရှိပါဘူးဆိုတာကိုပြိတ္တနားလည်သွားပါပြီဒီလိုဇမားကြီးနဲ့တူတဲ့ဒီပါလူဦးဟာကျေးဇူးရှိသလားကျေးဇူးရှိသလားဆိုတာဘုန်းကြီးတို့ပြိတ္တနားလည်ပြီးသားပါဒီတော့တစ်ဆင့်ဆက်ပြီးတော့ဘုန်းကြီးတို့ပြိတ္တကိုမေးပါဦးမယ်ဒီလိုကိုအရွယ်အတိအကျရှိကြပါတယ် မိမိတို့ရဲ့ရှေးဦးဆရာဟာဘယ်သူလဲလို့မေးလို့ရှိရင်ဘယ်သူလဲရုပ်ထုတ်ပြမလဲ။များစုအနေနဲ့ကတော့ပြောကြပါတယ်။လောကီပညာလောကရေးမှာပဲဖြစ်ဖြစ်ဓမ္မရေးမှာပဲဖြစ်ဖြစ်ဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကြီးဟာမိမိရဲ့ပရိမာရီတိကျပါလေ။ရှေးဦးဆရာပါပဲလို့ဒီလိုပြောကြပါတယ်။အဲ့ဒီကမှန်မှန်မှသိကြတယ် မိဘတို့ဟာသာသမီတွေအလွန်ငယ်ရွယ်တဲ့အခါကစပြီးတော့ဒါပါခေါ်တယ်ဘယ်လိုပြောရတယ်ဒါကအာအဖေခေါ်တယ်ဒါအမေခေါ်တယ်ဒါဦးလေးခေါ်တယ်စသည်ဒါအဖိုးခေါ်တယ်အဖွားခေါ်တယ်ဆိုအဲ့ဒီကစပြီးတော့ဟောလို့ပြောတတ်ဆိုတတ်အောင်ဟောလို့သင်ပေးကြပါတယ်ဒါမိုးကောင်းကင်ခေါ်တယ်နေတွေခေါ်တယ်လတွေခေါ်တယ်ကျဲတွေခေါ်တယ်ကဘာမီကြီးခေါ်တယ်တစ်ပင်တွေခေါ်တယ် သားကောင်းတွေခေါ်တဲ့စသည်ပေါ့ဒီကလေးနဲ့လက်လှမ်းမိတဲ့ဟာတွေကလေးကြီးနားလေရအောင်ဆိုပြီးတော့ပထမဆုံးကဘာနဲ့ကဘာကြီးအကြောင်းပေါ်ဒီမှာနိုင်လည်းမြတ်တင်ပြတယ်ပြီးတော့နေတအောင်ထိုင်တအောင်စားတအောင်တတ်တအောင်ပေါ့လေကလေးအရွယ်အလိုက်ပေါ့လေသူ့နေရာနဲ့သူသူ့အချိန်ခါနဲ့သူပေါ့လေစိကံတကြတင်ပေးပါတယ်ဒီပါဗျာစိကံရှိရင်ရှိသလောက်ကလေးတွေမှာ အဲ့ဒီသင်္ကန်းစာလေးတွေစပြီးတော့ရတော့တာပါပဲရတော့ကလေးတွေဟာနေတတ်တယ်ထိုင်တတ်တယ်သွားတတ်တယ်လာတတ်စားတတ်တောက်တတ်တယ်အချိုးကျနေတတ်တယ်တော့အဲ့ဒီလိုသင်ပေးနေရတဲ့ခါခါမှာကလေးကအလိုမကျဖြစ်ပြီးတော့စိတ်ဆိုးရင်တုံ့ပြန်တဲ့အခါပါးစပ်ကပြောခြင်းလည်းပြောမယ်လက်ကလည်းပဲရောက်ခြင်းလည်းရောက်မယ်ဒါပေမဲ့လို့မိဘဖြစ်တဲ့ပုဂ္ဂိုလ်များဟာအထူးအားဖြင့်မိခင်ဟာ ကလေးစိတ်ဆိုးလို့တုတ်ပြန်တဲ့အချက်ဟာအမနာကိုသူအရသာရှိတာဘာမှဒီမခံနိုင်တဲ့သဘောမရှိဘူးခွင့်ပြုပြီးတော့ရှင်းနိုင်နေတာပဲဒီကရဲ့မေတ္တာဟာကရုဏာဘယ်လောက်ကြီးပါသလဲဆိုတာအချိန်ဆကြည့်ပါဒီလိုမစင်ကြင်ကြီးကအစကြည့်ရတာလေတကယ်လို့သာကဘာပေါ်မှာမိဘလို့မရှိဘူးဆိုရင်အထူးအားဖြင့်မိခင်မရှိဘူးဆိုလို့ရှိရင် ကမ္ဘာပေါ်မှာယဉ်ကျေးတဲ့လူသားတွေတာယာစုပြေမှာမဟုတ်ပါဘူးပြီးတော့လူမှုရဲ့တာဝန်နေနားလည်ပြီးတော့လူမှုရေးကျင့်ဝတ်တွေသိပြီးတော့တိုက်ပြည်တာဝန်လေးပေါ့လေကမ္ဘာတာဝန်နေနေနိုင်ကြမှာမဟုတ်ပါဘူးကမိခင်တွေကတာဝန်သိသိနဲ့မွေးထုတ်ပေးလိုက်လို့ကမ္ဘာလောကကြီးမှာတတ္တဝါတွေနဲ့ ပြည့်စုံပြီးတော့ပေါ့လေတာယာစီကားနေတာပြီးတော့သာသမီတွေကိုဒါကဖြစ်တင်တယ်ဒါကမပြုတင်ဘူးဘယ်လူနဲ့တော့ပေါင်းတင်တယ်ဘယ်လူနဲ့မပေါင်းတင်ဘူးစသည်ပေါ်ဒီအချက်များကိုလည်းပဲနားလည်အောင်သင်ကြားပေးပါတယ်နောက်မှတခြားဆရာများကဘုလောကမှာတတ်တဲ့တတ်တဲ့အတတ်ပညာတွေပေါ့လေအဲအဲ့ဒီတတ်တွေကိုသင်ပေးကြပါတယ် အဲဒီလိုနေရာပြင်အခြားဆရာများတဲ့ရှိကြတဲ့ဆရာဖြစ်တာမလို့မိဘများဟာလက်ဦးဆရာဖြစ်ကြတယ်ဆိုတာပေါ့လေဘုန်းကြီးကပြောတာပါဒါကြောင့်မြတ်စွာဘုရားကပုပ္ပကျရိယာကိုစရေးလို့မိဘများဟာရှိဦးဆရာများလို့ဆိုရပါတယ်ပြောမိကြပါတယ်ဒါတော့ကျေးဇူးအများပြုလို့များလည်းဖြစ်ကြပါတယ်အဲဒီလိုကျေးဇူးကိုရှိရတာဟာ ကျေးဇူးအလွန်များတဲ့ဖြစ်ကြောင့်ပဲမိဘတို့ဟာမိမိတို့ရဲ့သာသမီများအသက်ရှင်ရာဤမျိုးမျိုးနဲ့ပေါ့ဒီပြည့်စုံဆောက်ရှောက်ကြတယ်။ဒီအားဖြင့်မိခင်ဟာဆိုလို့ရှိရင်မိမိရဲ့သွေးတက်ကဖြစ်ပေါ်လာတဲ့လူရည်တိုက်ကျွေးပြီးတော့ဒီကြီးပွားအောင်ဆောက်ရှောက်မွေးနေခဲ့ပါတယ်။ဒါတော့သာသမီများကိုသူတို့ရဲ့ဝန်းကျင်ကအစ လောကကြီးအကြောင်းအရာတွေသိကြရအောင်မြင်ကြရအောင်ဆိုပြီးတော့ဒီပါလေမိသည်မြပြကြတယ်ဒီလောက်ကျေးဇူးကြီးမားတဲ့အတွက်ကြောင့်ပဲလောကီနည်းနဲ့ကျေးဇူးတွေဆက်ပြင်မယ်လို့ပယ်နည်းနဲ့ညဆက်လို့မကုန်ကြောင်းကိုလည်းပဲမြတ်စွာဘုရားဟောခဲ့ပါတယ်မိဘကျေးဇူးကိုဖြည့်ရအောင်ဆက်မယ်လို့ဒီလိုရည်ညွှန်ချက်နဲ့လက်ဝဲပခုံးပေါ်မှာ မိခင်ကိုတင်လျှပကုန်းပေါ်မှာဖခင်ကိုတင်ပြီးတော့အမိနဲ့အဖပါလေအသက်တရားရှိတဲ့ပုဂ္ဂိုလ်ကအဲ့ဒီအသက်တရားပါလို့ပြည့်စုံကျွေးမွေးနေမယ်လို့ကျေးဇူးတွေဆက်လို့မကုန်နိုင်ပါဘူးတဲ့ဒီလည်းပဲမြတ်စွာဘုရားမိတ်ကြပါတယ်အဲ့ဒီအချက်မှာမိခင်ကိုလက်ရပခုံးပေါ်မှာတင်ဖခင်ကိုလက်ပခုံးမှာတင်ဆိုတဲ့ ဆရာသမားနည်းနည်းထူးဆန်းတယ်လက်ရာဟာတော်တော်အရေးပါတဲ့အပိုင်းပဲအလွန်အရေးပါလို့တော့မိခင်ကိုလက်ရာပခုံးပေါ်မှာတင်ရတာပါအဲ့ဒီဟာကိုထောက်လို့ရှိရင်မိခင်ဟာဖခင်တဲ့တာပြီးတော့ကျေးဇူးရှိတယ်ဆိုတဲ့သဘောဟာထင်ရှားပါတယ်ပြီးတော့နောက်တစ်ချက်လည်းရှိပါသေးတယ်အာနန္ဒရိယဂံကြီး၅ပါးဆိုတာရှိပါတယ် သေလို့ရှိရင်မုတ်ချမကောင်းကျိုးရနိုင်တဲ့ကံတွေအမိတ္တအပတ္တဒါတော့ယဟနာတ္တဒါတော့ဘုရားကိုသိချင်းတည်အောင်လုပ်တာတဲ့နေတဲ့သံဃာတွေကွဲပြားအောင်ပြုလုပ်တာပါလေကံကြီး၅ပါးအဲဒီကံကြီး၅ပါးတွေကမိဘနှစ်ဦးတတ်တဲ့ပုဂ္ဂိုလ်ဟာမိဘနှစ်ဦးကအကျင့်တီလာခြင်းတူမျှနေရင်ဘယ်ကံကအကျိုးပေးသလဲတဲ့ မိခင်တတ်တဲ့ကံအရင်အကျိုးပေးတယ်အဲ့ဒါတော့ဆုံးမိရရှိပါတယ်အခုအတ္တတရားပါလုံးခုနပြောတဲ့နည်းအရာကျေးဇူးဆက်ပြီလေလို့ကျေးဇူးတွေဟာမကျေနိုင်ကြောင်းပြပြီးတဲ့ပုံမှာဓမ္မကြောင့်အနေအားဖြင့်ပြီးပါနှစ်ဦးကိုပြုစုဖို့ဆက်ပြီးတော့ပြောပါဦးမယ်စိတ်လည်းပဲကြသွားပါပြီဒါပေမဲ့လို့မိဘတွေကျေးဇူးပြုဖို့ကိုတထိုင်နဲ့ဟောကျင်တာနဲ့မဟုတ် အဲ့ဒါပြီးတဲ့အထိဆက်လက်ပြီးတော့လည်းပဲဟောလိုပါသေးတယ်တတ္တာရှိတဲ့သူတော်ကောင်းတရားများမရှိသေးတဲ့နိဗ္ဗာန်များကိုတတ္တာရှိသွားအောင်အမှန်တရားတွေပေါ်မှာယုံကြည်မှုတွေရသွားအောင်ကိုယ်ကျင့်သီလတွေပြည့်စုံအောင်ပြီးတော့ဓမ္မရည်နဲ့ပတ်သက်ပြီးတော့အတိလိမ္မာဉာဏ်ပညာတွေလည်းရရှိသွားအောင်ပြုကျင့်ပေးခြင်းအပြင်သာမိဘများကျေးဇူးပြည့်အောင်ဆက်ရရောက်ကြောင်းကိုမြတ်စွာဘုရားက ထိုမြတ်လောက်ကျေးဇူးကြီးဂုဏ်ကြီးတဲ့အတွက်မိဘများကိုအယူတည်ပေးရမယ်ချစ်ခိုးရမယ်သမင်းအဖျော်အဝတ်အစားအိပ်ရာနေရာပေးခြင်းဘုံမေစာဖြစ်ပြီဆိုလို့ရှိရင်လည်းပဲရေချိုးပေးခြင်းခြေစုပ်လေးနဲ့ပြေးခြင်းအစရှိတဲ့ဟိုတရားများနဲ့ကောင်းစွာပြည့်စုံရပါတယ်အဲဒီလိုပြည့်လို့ခြင်းအပြင်ဝတရားကြည်ကျင်စွာဘောလို့ပြည့်လို့ခြင်းအပြင် ရနိုင်တဲ့အကျိုးတွေကတော့ယခုဘဝမှာပဲပညာရှိသူတော်ကောင်းများရဲ့ချီးမွမ်းခံရတယ်။နောက်ဘဝတွေမှာလည်းပဲနတ်ပြည်မှာပျော်မွေ့ရတယ်လို့လည်းပဲမြတ်စွာဘုရားကမိန့်ကြပါတယ်။ဆိုလိုတာကတော့ဒီပါတိကြီးစုကြီးစုရတဲ့အတွက်လေးတွေမှာဆုံးရှုံးနေတာမသွားပါဘူး။ကျိုးကျေးဇူးသာရှိပါတယ်လို့ပြောလို့ရမှာပဲ။ တာဝန်သိတဲ့မိဘများနဲ့ပတ်သက်ပြီးတော့နှုံတမဖြစ်ဖို့ရာအတွက်လူသားပြည်သားတဲ့ပုဂ္ဂိုလ်တွေမှာသားသမီးတွေမှာနှုံတမဖြစ်ရဖို့သိအရေးကြီးပါတယ်။ဘာဖြစ်လို့တရားပြောရတယ်လဲဆိုတော့မိဘများကိုပြစ်ထားတဲ့သားသမီးအချို့လည်းရှိတတ်ပါတယ်။ပြစ်ထားတဲ့သားသမီးပြစ်ထားရုံသာမဟုတ်ဘဲနဲ့တစ်တဲ့တိုးပြီးတော့ကျေးဇူးကနဲ့သားသမီးတွေလည်းရှိနေလို့ဘုန်းကြီးပြောရတာပါ။ တချို့သားသမီးတွေဆိုလို့ရှိရင်မိဘဆိုတာဘာကျေးဇူးတင်ဖို့လိုသလိုသူတို့အချင်းချင်းမနေနိုင်လို့ယူချင်းယူချင်းကနေပြီးတော့နေချင်းကနေပြီးတော့ဝေးဖွာလာတာပဲဘာကျေးဇူးတင်ရမလဲဆိုတာပေါ့လေအဲ့ဒါလိုအခြေအနေတော့တချို့ကဘာအရာရတချို့မိသားစုတွေဟာရှိကြပါတယ်အဲ့ဒါလိုပုဂ္ဂိုလ်မျိုးကတော့နောက်တစ်ချိန်မှာပူပါမှုနောက်တရရတတ်တယ်ဒါပေမဲ့လို့နောက်တရရတဲ့အချိန်မှာ မိဘများကလူကြီးမှာမရှိတော့ပဲဖြစ်နေတော့နောင်တသာအဖတ်တည်ပြီးတော့တသက်လုံးစိတ်မချမ်းသာဖြစ်ပြီးတော့အဲဒီစိတ်မချမ်းသာမှုကိုရင်မှာပိုက်ပြီးတော့နေရတတ်တယ်ပို့ပြီးတော့ထင်ရှားအောင်လို့ဘုရားလက်ထက်ကသာရကာလေးတစ်ခု ထုတ်ပြီးတော့ပြောပြရစီအဇတတမင်းဟာဒေဝတာနဲ့ပူးပေါင်းပြီးတော့ ခမဲတော်သူတော်ကောင်းကျောင်းတကဗိမိသရမင်းကြီးကိုထောင်သွင်းအကျဉ်းချထားပါတယ်။သူဟာစိတ်ရိုက်နေဝင်ပြီးတော့ဖခင်ရဲ့ခြေဘွားကိုဓာတ်နဲ့မှုန့်ပြီးတော့ဓာတ်နဲ့ခွဲတဲ့အထိပဲ။နောက်ခါမိမိသားတော်လေးမူးဖွက်လာတာကိုကြားရတဲ့အခါမှာရိုးရင်းရှင်စီအထိစိတ်ပြီးတော့မိမိရဲ့သားလေးအပေါ်မှာအလွန်ပီတိတွေဖြစ်ပြီးတော့မေတ္တာတတ်ပြီးပေါ်လာတယ်လို့ဆိုပါတယ်။ အဲ့ဒီခါမှာသာနာစိတ်ကလေးသူ့မှာနည်းနည်းဝင်သွားပြီ။အော်ငါခမဲတော်ငါခမဲတော်လည်းပဲငါ့ကိုဒီလိုချစ်ချမှာပဲဆိုတာပေါ့လေ။တတိယသွားပါတယ်။အဲ့လိုတတိယတဲ့အခါမှာမေတော်မီတရားကြီးကိုမေးတော့မေတော်မီတရားကြီးကဘယ်နဲ့ပြောပါလိမ့်သားရဲ့။သားတော်တော်ငယ်ငယ်တုန်းကပေါ့လေ။ ဘယ်လိုဖခင်ကသားကိုချစ်ခဲ့တယ်ဆိုတာပေါ့လေရှင်းလင်းပြီးတော့ပြပါတယ်ဒီချိန်မှာသားတော်ရဲ့လက်ညှိုးအမနာကြိုက်ခဲတဲ့ယောဂတမျိုးဝင်လို့သားတော်ရဲ့ခမဲတော်ဟာအဲ့ဒီအနာလက်ညှိုးတဲ့ကိုအဲလက်ညှိုးကိုပါဇက်ထဲထည့်ပြီးတော့ငုံထားချတယ်ပါဇက်ထဲမှာပြည့်ပေါက်သွားတော့ထွေးပြလိုက်လို့ရှိရင်သားတော်လေးအိယာကနိုးပြီးတော့စင်းစင်းရဲရဲဖြစ်မှဆိုတာနိုင်မလို့ ပြည်တွေတော့မှထွေးမထုတ်အားဘူးပြည်တွေတော့မှပါဇက်ထဲဝင်းနဲ့မျိုးချလိုက်တယ်ဒီကလောက်သားပေါ်မှာပေါ့လေဖြစ်ရှာပါတယ်ဆိုတဲ့အကြောင်းမေတော်မိဖုရားကြီးကပြောပြလို့ဒီနားလေရတယ်အဲ့ဒါလောက်သားပေါ်မှာဖြစ်ရှာတာပဲဆိုတော့ပြောတာအဲပြောမှာပဲသူကနှောင်တရပြီးတော့ခမည်းတော်ကိုလွတ်စေဆိုတာပေါ့လေအမိန့်ချမှလိုက်တယ်ဒါပေမဲ့လို့အခါကတော့နှောင့်သွားပါပြီ ခမီးတော်ကတော့နတ်ရွာဆန်ရှာပါပြီအဲ့ဒီခါမျိုးကြမှာနှုံဒဆိုတာဖြစ်ရတယ်အဲ့ဒီနှုံဒကြီးဟာတတဲလုံးသူနဲ့ထက်ချမကွာပါဘူးလိုက်ပါပြီးတော့အများအားနှိမ့်စစ်တော်တာပဲပယ်ရကြတယ်ဒီခါလည်းနှိမ့်စစ်တော်တာပဲအခုခေတ်သာသမီတွေလည်းပြည်သူရှင်မိဘတွေကိုကိုကတတ်နိုင်တဲ့အခါမှာပြည်သူရမယ်အစားမိလျော်ပြီးတော့ပေါ့လေတို့မို့ကျေးဇူးကမ်းပြီးတော့ ကျေးဇူးမပြုကြပါနဲ့ကျေးဇူးကမ်းပြီးတော့အမှတ်တမဲ့နေလို့မိဘတွေအခြေစုပ်နေကြဖြစ်ပြီးတော့စင်စင်ရဲရဲနဲ့ကွယ်လွန်ရှာပြီဆိုလို့ရှိရင်ဩငါပြီပါဗျာငါတို့တတ်နိုင်ရသားနဲ့မပြည့်စုံရရသေးတာမှားလိုက်နေခြင်းဆိုတာပေါ့လေနှုံတမဖြစ်ဖို့အတွက်သိရေးရှိပါတယ်ဂုံကိုတည်သူမှာဂုံလာတာပါပဲကျေးဇူးဂုံလာတာပဲဆရာရှင်ကတော့မိဘများရဲ့ဂုံကျေးဇူးကိုအထူးပြောက်စားပြီးတော့ဟောခဲ့ပါတယ် မိဘတွေလှုပ်ကြွေးရလို့ဘေးရန်ကင်းရပုံလေပြီးတော့အကျိုးခံစားရပုံလေဟောကြားခဲ့တဲ့ဇတ်တော်များမှာလည်းပဲအတော်များများတွေ့ရပါတယ်အဲဒါတွေထုတ်ဖော်ပြောမယ်ဆိုရင်အများကြီးရှိပါတယ်ပြီးတော့အခြားပညာရှင်ကြီးများလည်းပဲမိဘရဲ့ဂုဏ်ကျေးဇူးတွေကိုအထူးမြှောက်ထားပြီးတော့ကြာကြတာတွေရေးကြတာတွေအများကြီးရှိပါတယ်ဒီမှာလူဖြစ်ကတော့အမှန်ပေါ်မှာယုံကြည်သူလည်းပဲ ਨੇ ပါ မှန်ကိုပယ်ခြင်းတဲ့ပုဂ္ဂိုလ်များအတော်များများဖြစ်နေတော့မိဘဂုံကျေးဇူးကိုတော်မှနားလည်ဖို့တဲမလွယ်လာပါဘူးရုပ်ထုကိုအားပေးနေတဲ့ခိက္ကလာကြီးတဲ့မှာနန္ဒရဲ့တတ္တိအစိမ်ဝါအာနုဘောကိုအတိမှမပြုလို့ကြပါဘူးဒီလိုနဲ့ပဲမိဘဆရာများသာမကတကယ်ကိုယ်ွယ်တဲ့နဲ့အမှန်ဒီဘော်တော်မှ တကယ်စေတနာမှန်ကုန်တော့မှစေတနာဖြတာဘာပြဘာမှအကျိုးမရှိတဲ့အနေမျိုးပေါ့လေဖာတိဖာတာနဲ့အဲ့ဒီလိုနဲ့ပဲအချိန်ကုန်သွားတာတွေမြင်ရပါတယ်အဲ့ဒီတိုင်းဆိုလို့ရှိရင်တစ်ဖက်စွန်းလို့လွန်ကျွံပြီးတော့သွားတော့တာပါပဲအဲ့ဒီပုဂ္ဂိုလ်များရဲ့အဲတဘာဝအတိုင်းဖြစ်သွားတော့တာပါပဲဆိုလိုတဲ့သဘောကတော့မိဘများမှာမိဘများပေါ်မှာ ပြုရမယ်စေတနာလောက်သာရှိပြီးတော့လက်တွေမပါဘဲနဲ့ဒီတိုက်ဖြစ်ပါလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကြီးကတပည့်ဆုံးရောက်သွားပြီလို့ဒီလိုဆိုလိုရတာသူအပြင်မိဘများပါကျေးဇူးတင်စရာရှိတယ်လေလို့မိဘရဲ့ကျေးဇူးကနဲ့အနေရောက်သွားလို့ရှိရင်တော့ဟိုဘက်တစ်ဖက်ဆုံးကိုအများကြီးရောက်သွားတာပေါ့ဒီကိစ္စမျိုးမဆိုနှစ်ဖက်မျှမျှတာတာဖြစ်အောင်အလေလက်ကနေပြီးတော့ချိန်စတတ်ဖို့အရေးကြီးပါတယ် အဲ့ဒါလိုကြည့်ရမှာယုံကြည်မှုတတ္တတရားနဲ့ပညာပေါ့လေမျှပြီးတော့ကြည့်တတ်ဖို့တတ္တလည်းမလွန်အောင်ပညာလည်းမလွန်အောင်ပေါ့လေတတ္တနဲ့ပညာမျှမျှတတတစ်ဖက်ဆုံးမလွန်ရအောင်ပေါ့လေပဲ့ကင်ပေးဖို့လည်းပဲလိုပါတယ်အဲ့ဒီလိုမဟုတ်ဖဲနဲ့တစ်ဖက်ဆုံးပေါ်နေမြတ်မြတ်တာတာဒီလိုမဟုတ်ဖဲနဲ့တစ်ဖက်ဆုံးမရောက်ရအောင်မြတ်မြတ်တာတာမဟုတ်ဖဲနဲ့ဖြစ်သွားရင် ဂုံကျေးဇူးဟာလည်းပဲအပြစ်ဖြစ်အပြစ်ကလည်းပဲဂုံအနေမျိုးရောက်ပြီးတော့လူကျင့်ကိုဒီလည်းပဲပြတ်သွားပါလားပြစ်နေကြပါတယ်ဒါပေမဲ့လို့သမုတ်တရားတွေရောက်သွားလို့ရှိရင်တော့တောက်မရဖြစ်ပြီးတော့ငံသွားပါတယ်ဒါလိုပဲဂုံများလည်းပဲဂုံကိုနားလည်တဲ့ပုဂ္ဂိုလ်များမှာတကယ်ပဲဂုံဖြစ်ပေါ်လာပါတယ်ဂုံကျေးဇူးနားမလည်တဲ့ပုဂ္ဂိုလ်များကတော့ခန္ဓာ ရေချိုစီးဆင်းနေတဲ့အဲမြစ်ထဲမှာစီးဆင်းနေတဲ့ရေချိုတွေဟာသမုတ်တရားရောက်လို့ရှိရင်အငါနဲ့ရောတော့တောက်မရဖြစ်တယ်လို့အဲ့ဒီဖြစ်တတ်တဲ့သဘောလေးတွေလည်းပဲလောကမှာအများကြီးရှိပါတယ်ဒီလိုသားကတော့သာသမိလိမ္မာတွေမှာဆိုလို့ရှိရင်ဂုံကျေးဇူးတိလာလေတော့အဲ့ဒီဂုံကျေးဇူးရဲ့အချိုးအကျိုးရနိုင်တယ်။ဒါမိုက်သမီးမိုက်တွေမှာတော့မလိမ္မာတော့ ဂုံကျေးဇူးကအပြစ်တွေဖြစ်ပြီးတော့ဒီငါနဲ့ရောလိုက်တဲ့အခါမှာပေါ့လေပြစ်တွေဖြစ်တော့တောက်မရဖြစ်တယ်လို့ငြင်းချင်းဟာလိမ္မာသူနဲ့မိုက်တဲ့ပုဂ္ဂိုလ်ဟာငြင်းချင်းကွာခြားပုံအကျိုးရပုံလေးဒါကိုတင်စားပြီးတော့ပြောတာပါခုပြောခဲ့တဲ့စကားအစဉ်တိုင်းမိဘတွေဟာမြမကြီးနဲ့တူပုံလက်ဝတ်ဆရာနဲ့တူပုံကျေးဇူးကြီးမားပုံကျေးဇူးတည်ပြီးတော့ကျေးဇူးဆက်တတ်လို့ရှိရင်အကျိုးရရှိပုံအဲ့ဒါလေးတွေဟာ မြတ်စွာဘုရားဟောမိတဲ့အတိုင်းပေါ့လေအချင်းချုပ်ကြုတ်ပြီးပါပြီအချိန်လည်းပဲကျသွားပါပြီဒီနေ့ဒီညလောက်လည်းပဲဆုံးသက်ကြပါစို့